ကောရိန္သုဩဝါဒစာဒုတိယဆောင်ခန်းကြီး3အငယ်1မှ4ငါတို့သည်တဖန်ကိုကိုကိုချီးမွမ်းကြသလိုသို့မဟုတ်ချီးမွမ်းသောစာကိုတင်တို့ထံသို့ သူတစ်ပါးပေးစေခြင်းက၎င်းတင်တို့သည်သူတစ်ပါးထံသို့ပေးစေခြင်းက၎င်းငါတို့သည်အချို့သော သူကဲ့သို့အလိုရှိကြသလိုတင်တို့သည်ငါတို့စိတ်နှလုံးပေါ်မှရေးထားသောစာ လူအပေါင်းတို့တည်၍ဖတ်တတ်သောငါတို့စာပင်ဖြစ်ကြသည်အဘယ်သို့နည်းဟုမူကား သင်တို့သည်မှင်နှင့်ရေးထားသော စာမဟုတ်၊အသက်ရှင်တော်မူသောဘုရားသခင်၏ဝိညာဉ်တော်နှင့်ရေး၍၎င်း၊ကျောက်ပြားပေါ်၌မရေးဘဲအသားနှင့်ပြည့်စုံသောနှလုံးပြားပေါ်၌ရေး၍၎င်း၊ငါတို့ပြုစုသောခရစ်တော်၏စာထင်ရှားစွာဖြစ်ကြ၏။ငါတို့သည် ခရစ်တော်အားဖြင့်ဘုရားသခင့်ရှေ့တော်၌ထိုသို့သောယုံမှတ်စွဲလမ်းခြင်းရှိ၏။ သို့ရာတွင်ငါတို့သည်ကိုယ်တန်ခိုးကိုအမှီပြု၍ကိုယ်အလိုအလျောက်တစုံတခုကိုကြံစည်ခြင်းငှါတတ်နိုင်သည်မဟုတ်။ဘုရားသခင်ကိုအမှီပြု၍သာတတ်နိုင်သည်နှင့်အညီ၊ပဋိညာဉ်တရားသစ်၏ဆရာဖြစ်နိုင်သော အစွမ်းသတ္တိကိုဘုရားသခင်သည်ငါတို့အားပေးတော်မူ၏။ထိုသို့ဆိုသော် ကျမ်းဟောင်းတရားကိုမဆိုလိုဝိညာဉ်တော်တရားကို ဆိုလို၏ကျမ်းဟောင်းတရားသည်အသက်ကိုတတ်တတ်၏ဝိညာဉ်တော်တရားမူကားရှင်စေတတ်၏ထိုမှတပါပျောက်တတ်သော ရောင်ခြည်တည်းဟုသော မောရှိ၏မျက်နှာမှထွက်သော ရောင်ခြည်ကြောင့်ဤတွေလအမျိုးသားတို့သည်သူ၏မျက်နှာကိုစိစိမကြည့်ရှုနိုင်သည့်တိုင်အောင် ကြောက်ပြားပေါ်၌အခရာတင်၍ရေးထားသောတေခြင်း၏တရားသည်ဘုံအာနုဘော်နှင့်ပြည့်စုံသည်မှန်လျင်ထိုမြတ်မက ဝိညာဉ်တော်တရားသည်ဘုံအာနုဘော်နှင့်အလွန်ပြည့်စုံရလိမ့်မည်မဟုတ်လော။အပြည့်စင်တတ်သောတရားသည်ဘုံအာနုဘော်ရှိလျှင်၊ထိုမျှမက ဖြောင့်မတ်စေတတ်သောတရားသည်ဘုံအာနုဘော်နှင့်သာ၍ကြွယ်ဝပြည့်စုံလိမ့်မည်။နောက်ဖြစ်သောဘုန်းသည်အလွန်မြတ်သောကြောင့်၊ဘုန်းရှိဘူးသောအရာသည်ဘုန်းကွယ်လျက်ရှိ၏။ပယ်ရှင်းရသောအရာသည်ဘုန်းရှိလျှင်၊တည်နေသောအရာသည်သာ၍ဘုန်းရှိလိမ့်မည် အငယ်၁၂မှ၁၈ထိုတို့သောယုံကြည်မျှော်လင့်ခြင်းရှိသည်ဖြစ်၍ငါတို့သည်ထိန်ဝက်ခြင်းအလင်းမရှိအတဲအလင်းဟောပြောကြ၏ပယ်ရှင်းသောအရာဤအဆုံးကိုဣဒရေလအမျိုးသားတို့သည်စိစိမကြည့်ရှုစေခြင်းဟာမောရှိသည်မိမိမျက်နာကိုဖုံးအုပ်ကဲ့သို့ငါတို့သည်မပြုကြ သူတို့စိတ်နှလုံးသည်မိုက်မဲလျက်ရှိ၍ယခုတိုင်အောင်ဓမ္မဟောင်းကျမ်းစာကိုဘတ်ကြသောအခါအနက်အဓိပ္ပါယ်သည်ဖုံးအုပ်လျက်ရှိ၏။အကြောင်းမူကား၊ခရစ်တော်အားဖြင့်သာထိုဖုံးအုပ်ခြင်းအကြောင်းကိုပယ်ရှင်းရ၏။ယခုတိုင်အောင်လည်းမောရှေ၏ကျမ်းစာကိုဘတ်ကြသောအခါ၊သူတို့စိတ်နှလုံးသည်ဖုံးအုပ်လျက်ရှိသေး၏။သို့သော်လည်းသခင်ဘုရားထံတော်သို့ ပြောင်းလဲသောအခါထိုဖုံးအုပ်ခြင်းအကြောင်းကိုပယ်ရှင်းလိမ့်မည်။သခင်ဘုရားဟုဆိုသောဝိညာဉ်တော်တရားကို ဆိုလိုသတည်း။သခင်ဘုရား၏ဝိညာဉ်တော်တရားသည်လွှတ်ခြင်းချမ်းသာကို ပေးတတ်၏။ငါတို့ရှိသမျှသည် မျက်နှာဖုံးကိုဖွင့်လျက်၊မှန်ကိုကြည့်သကဲ့သို့သခင်ဘုရား၏ဘုန်းအသရေတော်ကိုကြည့်မြင်၍၊ဝိညာဉ်တော်တရား၏အရှင်သည် ရောင်ခြည်တော်ကိုလွှတ်တော်မူသည်အတိုင်း၊ငါတို့သည်ဘုန်းအသရေတိုးပွား၍ပုံသဏ္ဌာန်တော်နှင့်အညီပြောင်းလဲ 惊喜的揭秘。